မနေ့ကမင်္ဂလာတုတ်ထီအောင်ပြီးတော့ရှေ့ရဟန္တာတုတ်မနေ့ကပြောသလိုပဲတလုံးချင်းနည်းနည်းချင်းပြောတော့မှာနော်ပဏိဒါနာတောပဋ္ဌာယဟိုပဋ္ဌာယလို့မဖတ်ပဲနဲ့ပဋ္ဌာယလို့ဒီအချိန်ကလေးပါတော့တာသမင်းချင်းနဲ့ထောင်းအောင်ပဲဆင့်ထားတဲ့အဆင့်ဖြစ်နေပဋ္ဌာယနောက်ပုဂ္ဂ တထာဂတတလို့လည်းပဲဖတ်လို့ရှိတယ်တထာဂတတလို့လည်းပဲဖတ်လို့ရှိပါအဲကြိုက်တယ်လို့ဖတ်နိုင်ပါဟိုတထာဂတတမှာတထာတပုတ်ဂတတပုတ်ရှိအဲ့ဒီတထာကလည်းပဲတဆိုတဲ့ပုံတော်မှာထားဆိုတဲ့ဦးဇင်းတော်ပစ္စည်းလို့ခေါ်ပါတယ်နောက်ကဆက်ထားတာလေအဲ့ဒါတွဲထားအဲ့တော့တနဲ့ထာကိုခွဲပြီးတော့ဖတ်တယ်ဆိုရင်လည်းပဲတထာဂတတခွဲမဖတ်ဘူးတွဲတဲ့ပဲဖတ်မယ်ဆိုရင်လည်းပဲတထာဂတတနှမျိုးစုံပဲဦးဇင်းတော်ဟို မြန်မာပြည်မှာဖတ်ကြပါတယ်ပြီးတော့ဓာတနဲ့ဓတဓတပါရမီရောဒီလိုလဲဖတ်ပါတယ်ဓာတပါရမီရောလို့ဒီလိုလဲဖတ်ပါတယ်ဒါလည်းပဲကြိုက်တယ်လို့ပဲဖတ်နိုင်ပါတယ်အဲဥဒုလို့ကြိုက်တာတော့ဓတလို့ဖတ်တာကိုပို့ပြီးတော့ကြိုက်ပါတယ်ဓတဥပပါရမီယောဓတပရမထပါရမီယောဒီသမတ်တိန်တပါရမီယော အဲ့ဒီတိမ်ကမှာတချို့စာအုပ်မှာတန်းဘူးတစ်လုံးနဲ့တွေ့ပါတယ်မနေ့ကမနေ့ကကြည့်တဲ့စာအုပ်ကလေးမှာတချို့စာအုပ်မှာလည်းတန်းဘူးနှလုံးနဲ့တွေ့ပါလိမ့်မယ်အဲတရာနီးကြကြပြောရမယ်ဆိုရင်တော့တန်းဘူးနှလုံးရှိဖို့ကောင်းဟိုမင်္ဂလာတုအစမှာတော့ကအထတ်တိမ်ပင်စလို့တန်းဘူးနှလုံးနဲ့ရှိတယ်ဒါကြောင့်မို့အခုဒီမှာလည်းပဲသမတ်တိမ်တပါရမီရောလို့ရှိရင်တာပြီးတော့ကောင်းပါတယ်ဒါတစ်လုံးနဲ့ရှိတာကိုလည်းပဲအမှားလို့တော့မဆိုနိုင်ပါဘူးပင်စ အဲ့ဒီပင်စမှာလည်းပဲဥစဉ်လို့မြန်မာနိုင်ငံမှာကရပင်းနံထည့်ထည့်ပြီးတော့ဖတ်လို့ရှိနေပါပါဠိဖတ်တဲ့ခါမှာတော့ကိုရပင်းနံမပါရပါဘူးနော်ပါဆောင်ငတ်တအတန်မျိုးပဲပင်စလို့ဒီလိုပဲဖတ်ရပါအဲမြန်မာစကားအနေနဲ့သုံးနှုံးနေတဲ့ခါတော့ဒါမိတို့သဘောကျတယ်လို့ပဲပြင်စလို့ဖတ်ချင်လည်းဖတ်ပါလေအဲပါဠိစာကိုဖတ်နေပြီဆိုတဲ့အနေမှာတော့ပင်စလို့ဒီလိုရပင်းသံမပါပဲနဲ့ပဲဖတ်ရအောင်ပင်စမဟာပရိစ္ဆာကိ လောကထသရိယံညာတထသရိယံဗုဒ္ဓထသရိယံဒီတောင်းမှုနဲ့ထဆင်ဒုဆင်တာဖြစ်တဲ့အတွက်ကြောင့်ထတာလေးပေါ်အောင်ဖတ်ရပါတယ်တိတ်သောသရိယာယောပစ္စည်းမဘဝေကဗ္ဗဝေါကံတိန်အဲ့မဲ့တဝေထုဝရေချကာယိတက်လိုက်ရင်မြန်မာသံပိပိတတာဆန္ဒဝေါလို့ပဲထွက်ပါတယ်အဲ့ဒီအတိုင်းပဲဟိုဦးဇင်းတို့ဖတ်ပါတယ်ကဗ္ဗဝေါကံတိန်ဇာတိန်အဘိနိခမနံ ပဓာနာစရိယံဘောဓိပန္လင်ကေဒီလာနှလုံးစင်းတဲ့အခါမှာဒီဥစဉ်တို့သေးသေးတင်တာအဲ့လိုဖတ်ရမယ်လို့ဆုံးမှရှိပါတယ်ဒါကြောင့်မို့ဘောဓိပလင်ကေလို့မဖတ်ဖဲနဲ့ဘောဓိပန္လင်ကေလို့ဒီလိုဖတ်ရပါတယ်ဒီအခရာနှလုံးတော့ကရှိနေတဲ့အတွက်ကြောင့်မို့ဟိုတတ္တဗေဒနီးစနစ်အရာပြောရမယ်ဆိုရင်တော့ကို compulsory ဆိုတဲ့ပုံမျိုးမှာပါအတန်ထွက်တာမျိုးလို့ပေါ့လေပါပါစကိုလာတတ်တဲ့ခါမှာအဲ့လိုထွက်ရမှာပါလင်ကီလို့ဒီလိုထွက်ဖို့ပါပဲဒါမှမဟုတ်မြန်မာနိုင်ငံရဲ့ရွတ်ထုံးကတော့ကိုဒီလိုလာနှလုံးစင်ရှိရင်သေးသေးတင်တန်မျိုးဘောဓိပန်လင်ကီလို့ထွက်ပါတယ်ဒါကြောင့်ရွတ်တဲ့ခါမှာဘောဓိပန်လင်ကီပဲရွတ်ကြမာရဝိဇယံသဗ္ဗညုတင်ညာနပတိဝေဒံဒီညမှာလည်းပဲ ဒုတိယညဟာလည်းပဲညနှလုံးညကြီးလို့ခေါ်တယ်။ညကြီးဟာမလေးကပြောခဲ့တဲ့အတိုင်းပဲညတစ်ချမ်းနှစ်ခုနှစ်ခုဆက်ထားတာနှစ်ခုထပ်ထားတာနှစ်ခုဆင့်ထားတာအဲ့တော့နှစ်ခုဆင့်ထားရင်ဒီညတတ်တဲ့အခါမှာမြန်မာတို့ဖန်နီးတိုက်ဆိုရင်ငါတတ်တန်ဖတ်တာ။ဒါသဗ္ဗင်ညုလို့ဖတ်တယ်လို့ဒီဘက်မှာလည်းပဲသဗ္ဗင်ညုတင်ညာနပฏิဝေဒံလို့အဲ့ဒီလိုဖတ်ရပါမယ်။အကယ်၍နောက်ညက ညာကြီးမဟုတ်ပဲနဲ့ညာကလေးပေါ့လေညာတချမ်းသာဖြစ်နေခဲ့လို့ရှိရင်တော့သဗ္ဗညုတညာနပတိဝေဒံလို့ဒီလိုလည်းပဲဖတ်နိုင်ပါတယ်အဲ့တော့မိမိတို့စာအုပ်မှာရှိတဲ့အတိုင်းအဲဖတ်သွားရင်ရပါတယ်အဲဒရဏီအရာပြောရမယ်ဆိုရင်တော့ကိုဒုတိယညာညာကြီးနဲ့နေမှအကျမ်းခံနဲ့ညီးပါတယ်ဧဝခေကရေးသွားတဲ့မဏိတာရမေစုတာဆိုတဲ့တီကာတစ်ဆောင်ရှိပါတယ်အဲဒီမဏိတာရမေစုတာဆိုတဲ့တီကာမှာဒီပုတ်တပ်ပင်ညုတ္တညာနဆိုကိုအသေးချာ ရေးထားတာရှိပါတယ်အဲ့ဒီဆရာတော်ရဲ့ရေးသားချက်အတိုင်းဆိုရင်တမ္ပညုတင်ညာနာလို့ဒီလိုညာကြီးနဲ့ရှိရမှာဒါကြောင့်မို့ပါဠိအနေနဲ့ဖတ်ပြီဆိုရင်တော့ကိုတပ္ပိညုတင်ညာနပฏิဝေဒံလို့ဒီလိုပဲဖတ်ရပါမယ်။မြန်မာစကားအနေနဲ့ပြောလာရင်တော့ကိုတပ္ပိညုတညာပေါ့လေဒီလိုပဲပြောဖို့ပါ။ဓမ္မစကပဝတ္တနံဒါကအခက်ခဲမရှိပါဘူး။နဝလောကုတ္တရဓမ္မေတိ ရှင်းခါကတော့ကိုတိနေရမှာတောင်းလူကပါဇက်ပွင့်သွားပြီးတော့ဟိလို့ရှိတတ်ပါတယ်။အောင်တချို့ကနဝလောကုတ္တရဓမ္မီဟိလို့နှုတ်တက်တတ်ကြပါတယ်။အဲ့ဒီဟိနဲ့နှုတ်တက်တာကတော့ဒါလွဲမှားချက်တက်တက်ပဲလို့ပြောရမှာ။တောင်းမှုလုံးချင်းတင်တိလို့ရှိမှဒါအမှန်ဖြစ်မှာ။နဝလောကုတ္တရဓမ္မီတိတဗ္ဗေပိမေဗုဒ္ဓဂုဏေအာဝိဇ္ဇတဝါဇာဝတ္တတော်ကိုဝိလို့ထွက်သွားရော။ သွေထုဇာခွဲနဲ့တောင်းကူဟိုဘက်ကအတ္တသဘောကြည့်လိုက်ရင်ဇစ်လို့ထွက်သွားတယ်အဲအာဝိဇစ်တွာဦးတို့မြန်မာဖဏီမှာဒီနေရာမှာရောနေပါတယ်ရောပြီမဲ့လို့ဒါအစင်အလာနဲ့လာကြတာမလို့မပြစ်နိုင်တော့ပါဘူးအဲစာလုံးစာလေစာခွဲစာမြေဆွဲဆိုတဲ့အဲ့ဒီဟာတွေတတ်ရင်လည်းပဲအစ်လို့အတန်ထွက်တယ်သွေထုသွေထုနဲ့နောက်ကတောင်းကူစသည်အတတ်ရှိရင်လည်းပဲအစ်ပဲအတန်ထွက်တယ်အဲ့တော့ဒီလို အခဏကွဲရက်နဲ့ပေါ့လေတပ်ပုံမတူပဲနဲ့အတန်အတွက်တူးနေတာဟာတော့အမှန်ကတော့တိတ်တော့မကောင်းဘူးပေါ့မကောင်းနေမလို့ဒါကအစင်အလာနဲ့လာခဲ့တဲ့ရုပ်ဖန်ဤဖြစ်တော့ဘူးဦးဇင်းတို့အခုမှဟိုပြင်ပြုတ်ရုပ်ကိုဆိုတော့မဖြစ်နိုင်တော့ဘူးဒါကြောင့်မို့အာဝိဇ္တဝါဝေတာလိယာတီတုပါကာရံတရေတုတိယာမရတိံပရိဒံကရွန်တောအောနဲ့နတ်တက်လိုက်တော့ကရွန်တောလို့ဟိုဝါဆွဲနတ်တက်တံမျိုးလို့ထွက်သွားတယ် ရိတံကရွန်တောအာယတမဒီမှာလည်းပဲအာယတမလို့ပို့ဖို့မယူဘဲနဲ့အာယတမလို့ဟိုအတတ်တန်လေးထင်အောင်ဒါရွတ်ရပါတယ်အမလေးကပြောခဲ့တဲ့အတိုင်းနောက်ကအခရာနှလုံးဆင်းရှိရင် ရှေ့ကအခရာကဂရုဖြစ်ပါတယ်အတန်လေးအတန်လေးဖြစ်အောင်လို့အာယတမလို့ဒီလိုရွတ်ပါတယ်အာနန္ဒထေရောဝိယာဒီတိုင်းမှာနောက်ကတန်းမှုထဆင်လို့ဆင့်ထားတဲ့အတွက်ကြောင့်မို့အာနန္ဒထေရောလို့ဒီလိုမဖတ်ဘဲနဲ့အာနန္ဒထေရောဝိယာ တချို့စာအုပ်တွေမှာထပ်ဆင်လို့တလုံးနဲ့ညာရှိမလားတော့မပြောတတ်ဘူးနော်တလုံးနဲ့ရှိရင်တော့လည်းပဲအာနန္ဒထေရောလို့ဖတ်ရင်လည်းဖြစ်ပါတယ်သို့တော့တာမှုထပ်ဆင်လို့ဆင်တာကပိုးပြီးတော့ကောင်းပါတယ်ကာရုံညဒီညကဒီအာအာနောင်ညရှိတဲ့ခါကျတော့ငါတက်တန်ထွက်တယ်တိနောင်လို့ဥနောင်လို့ကျတော့ကိုသိသိတင်တန်ထွက်ပါတယ်ဒါကြောင့်မို့ကာရုံညလို့ပဲဖတ်ပါကာရုညလို့မဖတ်ရကာရုံညစိတ်တံဥပတ္ထပိတဝါ အဲ့တော့ဒီတိုင်အောင်စကားရကအာယရဏတုထဲမပါသေးပါဘူးဒါယရဏတုအမှုအနေနဲ့ဒီစကားရကိုဒီမှာပြထားပါတယ်အမှန်ကဒီစကားရဟာဓမ္မပဒအထကထာမှာလာတဲ့စကားရပါအဲ့တော့ရှင်အာနန္ဒဟာယရဏတုမရွတ်ခင်ရသော်ဘုရားရဲ့ပါရမီတော်တွေသုံးခြင်းကြီး၅ပါးစရိယာ၃ပါးအစရှိတာတွေဆင်းခြင်းတာကိုဒီပြောပြနေတာပါအဲ့တော့ဒီဟာပရိယွတ်တဲ့ပုဂ္ဂိုလ်တိုင်းအဲလိုက်နာတဲ့ကျင့်ထုံးပေါ့လေ အဲ့တော့ပရိမယုခင်ကိုမြတ်စွာဘုရားရဲ့ပါရမီတော်တွေအဲချုပ်ငင်းကြီး၅ပါးစရိယ၃ပါးအဲ့တော့နောက်ဆုံးဘဝမှာပရိဒဏ်တင်နေတော်မူတာဖွာတော်မူတာတောထွက်တော်မူတာဒုက္ခရစရိယအကျင့်တော်မူတာပြီးတော့ဗောဓိပလင်မှာမာနကိုမန်ကိုအောင်တော်မူတာသဗ္ဗညုတဉာဏ်ကိုရတော်မူတာဓမ္မစကြာတရားဟောတော်မူတာပြီးတော့မြတ်စွာဘုရားရဲ့လောကုတ္တရာတရား၉ပါးအစရှိတယ်ဒီဂုဏ်တွေကိုဆင်ခြင်ပြီးတော့ဆင်ခြင်ပြီးမှအပရိယရွတ်ရမယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ် ပရိယွတ်မဲ့ပုဂ္ဂိုလ်တွေပရိမျိုးခင်လောက်ရမဲ့လုံထုံးကိုဒီစာတိုက်နဲ့သူပြထားပါတယ်။နောက်ကောတီတတသဟတေတုစက္ကဝါလေတုဒေဝတာယတ္တာနံပဋိကံဟံတိဒီမှာလည်းနာကြီးဟာထိုးရှိတဲ့အတွက်ကြောင့်မို့ကဏ္ဍတိလို့မဖတ်ဖက်နဲ့ပဋိကံဟံတိယင်စဝေတာလိယာပုရေရောဂာမနုဿဒုဗ္ဗိခတံဘူတံတိဝိတံဗယံ ဒီနေရာမှာရောဂမနုဿဒုဗ္ဗခတံဘူတံထိအောင်မှပုတ်ရှည်ကြီးတစ်ပုတ်ဆုံးပါတယ်သို့တော်လည်းပဲဒီဂါထာရှစ်လုံးကတော့ဒုဗ္ဗခမှာတင်ဆုံးတယ်ဒါကြောင့်အဲ့နာမှာနည်းနည်းလေးမတိမလာလေးဖြန့်ပြီးတော့ရောဂမနုဿဒုဗ္ဗခတံဘူတံတိဝိတံဗယံဒီလိုရုပ်ခိပ္ပမန္တရဓာပေတိခိပ္ပနဲ့မန္တရဓာပေတိနဲ့နည်းနည်းလေးခွဲရုပ်ပရိဒံတံဗနာမဟေဒီနှစ်ဂါထာကလည်းပဲအမှုန်းဂါထာပဲရှိပါသေးတယ်ဘုရားဟော ပါဠိတော်ထဲမှာမပါသေးပါဘူးအခုနောက်ယာနီရဆတဲ့ဂါထာတွေကတော့ဒါပါဠိတော်မှာပါတဲ့မြတ်စွာဘုရားဟောတော်မူတဲ့ဂါထာတွေပါအဲ့တော့ဒီယရဏတုတ်ကအလွန်ကောင်းတဲ့တုတ်ပါယရဏတုတ်ဟာရွတ်ရွတ်ရွတ်ဖို့ရန်အလွန်သင့်လျော်တဲ့တုတ်ပါဒီမြတ်စွာဘုရားရဲ့ဂုဏ်တော်တရားတော်ရဲ့ဂုဏ်တော်တန်ဃာတော်ရဲ့ဂုဏ်တော်တွေကိုဆိုပြီးတော့တစ္ဆာပြုတစ္ဆာပြုပြီးတော့မှတတ္တဝါတွေချမ်းသာကြပါစေလို့ဒီလိုမေတ္တာပို့တာပဲအမှန်ဒီတော့မေတ္တာပို့တဲ့တုတ်ပါပဲ အဲရိုးရိုးတတ္တဝါတွေချမ်းသာပါသေးလို့ရိုးရိုးမေတ္တာမဟုတ်ဘူးပဲနဲ့မြတ်စွာဘုရားရဲ့ဂုဏ်တော်တရားတော်ရဲ့ဂုဏ်တော်သံဃာတော်ရဲ့ဂုဏ်တော်တွေကိုရွတ်ဆိုပြီးတော့မှဒီလိုမှန်ကန်စွာဆိုရတဲ့တစ္ဆာစကားကြောင့်တတ္တဝါများချမ်းသာပါစေလို့ဒီလိုမေတ္တာပို့တဲ့တုတ်ပါဒါဒီဟာကိုနီးယူပြီးတော့ရိုးရိုးဒီတုတ်နဲ့ဒီမေတ္တာမဟုတ်ဘူးပဲနဲ့ရိုးရိုးမေတ္တာပို့တဲ့အခါမှာလည်းပဲမိမိတို့နှစ်တဲ့ရာတစ်ခုခုကိုတစ္ဆာဆိုပြီးတော့မေတ္တာပို့ရင်ပို့ပြီးတော့ထိရောက်တယ်လို့ဒါဥစဉ်တို့သိရပါတယ်ယာနိဒဗုဒာနိတမာဂတာနိ တမာဂတာနိကိုတချို့ကတမာဂတာနိလို့လည်းပဲဖတ်ပါတယ်ဒါကတော့မင်းညကပြောခဲ့တဲ့တဟနိတိဆရာတော်ရဲ့ညွှန်ကြားချက်အတိုင်းဆိုရင်တော့တမာဂတာနိလို့ပဲဥစဉ်လို့ဖတ်ရပါမယ်အဲ့ဒီဆရာတော်ရဲ့ညွှန်ကြားချက်ကခုလိုနေရာမျိုးမှာတကိုခွဲပြီးတော့မဖတ်ပါနဲ့တတွဲတည်းဖတ်ပါလို့ညွှန်ကြားချက်ရှိပါတယ်တမာဂတာနိဘုံမာနိဝါယာနိဝအန္တလိခေ ဒီပုဂ္ဂလိတော့နည်းနည်းပြောကြတယ်အများအများနှုတ်တက်တာကအန္တလိခေလို့နှုတ်တက်ဦးဇင်းတို့လည်းပဲအန္တလိခေလို့ပဲနောက်ကနှုတ်တက်လာခဲ့ပါတယ်ဒီကိုနောက်မှအဲပြင်းထားရပါတယ်ဘာကြောင့်ဒီအန္တလိခေလို့မဖြတ်တင်တယ်လဲဆိုတော့ကိုဒီပုဂ္ဂဟိုပါဠိသရဏီအရာပြောရရင်အန္တရဆိုတဲ့ဟိုလမြန်မှာရကောက်တယ်အန္တရဆိုတဲ့ပုတ်နဲ့အိခဆိုတဲ့ပုတ်တွဲလိုက်အန္တရအိခကနေပြီးတော့အန္တရိခလို့ဒီလိုဖြစ်သွား အဲ့လိုဖြစ်သွားပြီးတော့မှရာခောက်ကတခါလအဖြစ်ပြောင်းပြီးတော့အန္တလိခလို့ဖြစ်ပါဒီညမှာအန္တတပုတ်လိခတပုတ်မဟုတ်ဘူးအန္တလတပုတ်ဆိုတော့အိခတပုတ်အဲ့ဒီအန္တလနဲ့အိခကိုမှအန္တလိခအဲ့လိုတဘောဒါကြောင့်မို့ဘုံမာနိဝါယာနိဝအန္တလိခေလို့မဖတ်ခဲ့နဲ့ဘုံမာနိဝါယာနိဝအန္တလိခေလို့ဒီလိုဖတ်မှဒါပါဠိအမှန်အကန်ဖြစ်ပါတယ်အဲ့တော့များသောအားဖြင့်တော့အန္တလိခေပဲနှုတ်တက်ကြလိမ့်မယ်ထင်ပါတယ်ဒါ ဒါကိုတော့ပြင်နိုင်ရင်ကောင်းပါလေဒါပြင်နိုင်ရင်ကောင်းပါလေဆိုလည်းပဲဒီတကယ်ပြင်ရင်မကြပါဘူးရပါတယ်သတိထားဖို့ပဲအရေးကြီးတာပါအဲသတိထားလို့ပြင်လိုက်ရင်ဒါမခဲရင်ပါသဗ္ဗေဝဘူတာသူမနာဘဝန္တုဒါပြောစရာမလိုအထောပိအဲ့ဒီမှာလည်းပဲအာထောပိလို့တချို့အတန်ထွက်ကြကြပါတယ်ဒါအထောဆိုတဲ့ပုဒ်တပုဒ်နဲ့ပိဆိုတဲ့ပုဒ်တပုဒ်တွဲထားတာဖြစ်တဲ့အတွက်ကြောင့်မို့အထောပိလို့ပဲအတန်ထွက်တာကောင်းပါတယ်အထောပိ တက္ကိစ္စသူနန္တုဘာတိတံတတ္တမဟိဘူတာနိတာမေထတဗ္ဗေတတ္တမမှာလည်းပဲအတ္တတန်လေးပါအောင်ဖတ်ရမယ်နိတံကရောထမာနုပိယာပဇာယပဇာယမှာလည်းပဲဟိုခတ်ပေါ်ပေါ်ဖတ်လိုက်ရင်ပဇာယလို့ဗာတိဆိုင်တန်နဲ့ဖြစ်သွားတတ်ပါတယ်ဒါကိုလည်းပဲနည်းနည်းခရုစိုက်နေရင်ကောင်းပါတယ်ဟိုတနည်းအားဖြင့်တော့လည်းပဲဟိုစကားပြောရင်ဖြစ်သွားတဲ့ဟို stress အတန်မျိုးပေါ့လေ အဲ့ဒီလိုလို့ယူဆပြီးတော့ပဇာရပဲဖတ်တယ်ဆိုရင်လည်းပဲတိတ်တော့အပြစ်တော့မပြောတာဘူးပေါ့လေဆိုတော့ဟိုကာယရရကြလို့သွားကြသည်နော်စားကြသည်လို့ကြလို့ရေးထားပြီးတော့ကြလို့ထွက်တာမျိုးလို့ပေါ့လေအဲ့ဒီလိုအတန်မျိုးနဲ့ပကဘာဖြစ်သွားတယ်လို့ဆိုရင်လည်းပဲနည်းနည်းတော့တော်တော့တော်ပါတယ်ထင်ပါတယ်သို့တော်လည်းပဲခရုဆိုင်ပြီးတော့ပဇာရလို့ဖတ်နိုင်ရင်တော့ဒါပြီးတော့ကောင်းပါတယ်မေတ္တံကရောထမာနုတိယပဇာယဓိဝါစရတောစဟရန္တိယေပလိန် တတ္တမာဟိနေရက္ခထအပ္ပမတ္တာအဲ့ဒီမှာအပ္ပမတ္တာလို့ဒီလိုမဖြတ်ရပါဘူးဒီပမတ္တဆိုတဲ့ပုံနဲ့အဆိုတဲ့ပုံနဲ့တွဲထားပါတယ်အနဲ့ပမတ္တနဲ့တွဲလိုက်တော့မှပါစောက်ကတလုံးကတခါနှလုံးဖြစ်သွားပါတယ်ဒါကြောင့်မို့အပ္ပမတ္တာလို့ဒီလိုဖတ်ရမယ်အပ္ပမတ္တာလို့ဒီလိုမဖတ်ရပါဘူးအဲဒီလိုနေရာမျိုးမှာတော့ဂရုစိုက်ရပါတယ်ဘာကြောင့်လဲဆိုတော့ကိုအပ္ပမတ္တာလို့ဖတ်လိုက်ရင်နည်းနည်းတခြားအနှစ်တစ်မျိုးထွက်သွားနိုင်ပါတယ် အခုအပ္ပမတ္တာဆိုတာကမမေ့မလျော့ကြကုန်သည်ဖြစ်၍လို့ဒီလိုအနှစ်ပေးတယ်အကယ်၍အပ္ပမတ္တာလို့ဖတ်လိုက်ရင်နဲသောအတန်းအရှိရှိကုန်သည်ဖြစ်၍တဲ့အနှစ်မျိုးထွက်သွားနိုင်ပါတယ်အဲဒီလိုအနှစ်လွဲမှားသွားနိုင်တဲ့နေရာမျိုးမှာတော့ကိုအယုတ်ဖတ်ကိုတော်တော်လေးသတိထားနေမှာအဲဟိုလိုဖတ်လဲကိစ္စမရှိဘူးဒီလိုဖတ်လဲကိစ္စမရှိဘူးဆိုတဲ့နေရာမျိုးကတော့ကိုကြိုက်တယ်လို့ဖတ်လို့ရတယ်ဒါကြောင့်မို့ဒီအပ္ပမာဒဆိုပုံမျိုးအပ္ပမတ္တဆိုပုံမျိုးတွေ့ရင်အပ္ပ မတ္တလို့ဒီလိုမခွဲပဲနဲ့အပ္ပမတ္တာတခါလဲတွေ့ရုံယံကိဉ္စီဝိတံဣဒဝါဟုရံဝါတခေတုဝါယံရတနံပဏိတံအဲ့ဒီမှာလဲယတနံလို့ပဲနှုတ်ကတက်ချင်တယ်နော်ရတနံလို့ဖာတာကိုတမျိုးကြီးလို့ထင်ရတယ်သို့တော်လည်းပဲဒါလေ့ကျင့်ပေးသွားရင်မကြဘူးနှုတ်တဲ့နှုတ်လိုက်ရပါလိမ့်မယ်အဲ့တော့ပါဠိမှာရာဂောက်ကိုရပလက်တန်နဲ့ဘယ်တော့မှမဖတ်ရပါဘူးဒါတော့အမြဲကိုသတိထားရမယ်ဦးဇင်းတို့မြန်မာလူမြန်မာဘာသာမှာရာဂောက်တန်က မရှိဘူးထင်ပါတယ်စလုံးအနေနဲ့သာရှိပြီးတော့အတန်အနေနဲ့မရှိဘူးဒါကြောင့်မို့ဥစ္စလုံးမှာမြန်မာတပ်ပုံဟာရောက်ောက်လာရပါလေလားဒါဒုက္ခတော်တော် ရောက်ပါတယ်အဲပါဠိမှာတော့ကိုရာကောက်ကရတန်ထွက်ပြီးတော့ရပါလက်ကရတန်ဆိုတော့သူကသူပြီးကြကွဲနေပါတယ်ဒါကြောင့်မို့ပါဠိဖတ်ပြီးဆိုရင်တော့ကိုဒီလိုပုံမျိုးကိုယတနံလို့ဒါမဖတ်ရအောင်ရတနံလို့ပဲဖတ်ရအောင်မြန်မာစကားအနေနဲ့ပြောပြီးဆိုရင်တော့ဒါယတနာပဲပေါ့အဲမြန်မာစကားပြောတဲ့နေရာမှာလိုက်ပြီးတော့ရတနာလို့ပြောနေလဲဒါလူကြီးစရာပဲဖြစ်မှာဒါကဒီ ဘာသာနှစ်ခုဟိုကန့်တတ်ထားဖို့လည်းအရေးကြီးပါတယ်။ပါဠိလိုပါဠိစကားဟေးပါဠိဖတ်နေပြီဆိုရင်ပါဠိတန်ကြကြဖတ်။အဲမြန်မာစကားပြောလာပြီဆိုတော့ဒါမြန်မာထုံးတိုင်းတာပြောဖို့ပေါ့လေ။တိုက်ခေတုဝါယံရတနံပဏိတံနနောတမံအဋ္ဌိတထာဂတိနာတထာဂတိနာလို့လည်းရွတ်နေပါလေ။ဣဒံပိဗုဒ္ဓေရတနံပဏိတံ ဣတိနတစ္ဆေနသူဝဋ္ဌိဟောတုခယံဝိရာဂံအမတံပဏိတံအမတံဆိုတဲ့ပုဂ္ဂိုလ်အမတံလို့လည်းပဲဒါရွတ်မယ်ဆိုရင်တော့ရွတ်နိုင်ပါတယ်မနေ့ကပြောခဲ့တဲ့သုံးလုံးကိုမဖြတ်ဘူးဖြတ်ရင်မတော်ဘူးဆိုတဲ့အယူဆတိုင်းဆိုရင်တော့ဒါအမတန်လို့ပဲဖတ်ဖို့ပါသို့တော်လည်းပဲမတကသေတယ်အမတမသေဘူးဆိုတဲ့အဓိပ္ပာယ်နဲ့အကဟိုပฏิပေဒလို့ခေါ်တဲ့တားမြစ်တဲ့အနဲ့ဖြစ်နေတဲ့အတွက်ကြောင့်မို့အမတန်လို့ ဖတ်ရင်လည်းပဲဒါဖတ်နိုင်ပါတယ်ဥစဉ်တော့ဒီဘေးရုပ်ဒုက္ခတော့အမတန်လို့ပဲဖတ်ပါတယ်ဆိုတော့အမတန်ဖတ်လို့ဒါမှားတယ်လို့တော့မပြောနိုင်ဘူးဟိုတက္ကတာကြတော့ကိုသူကအမရိလို့အဲ့လိုရှိတယ်အိန္ဒိယမှာမြို့တစ်မြို့နာမည်ရှိတယ်အမရိစာဆိုပြီးတော့အဲ့ဒီအမရိစာကိုအမရိစာလို့ဘယ်သူမှတမ်းမထွက်ပါဘူးအဲ့ဒါကြောင့်မို့အမတန်လို့ဖတ်ရင်လည်းပဲဒါမှားတယ်လို့မဆိုနိုင်ဘူးဆိုတော့အဲပို့ပြီးတော့ အရဲ့ဒီတားမြစ်တဲ့အနဲ့မဟုတ်ဆိုတဲ့အနဲ့ထင်ရှားအောင်ဆိုပြီးတော့အမတန်လို့ဥစဉ်တို့ဖတ်ပါတယ်ခယံဝိရာကံအမတံပဏိတံယတိစကာနော်ယတိစကာနှမျိုးရှိပါတယ်ဒါလည်းပဲတရဏိတိဆရာတော်ရဲ့ညွှန်ကြားချက်တန်းဆိုရင်တော့ယတိစကာတကြမှုနီသမာဟိတောဒီလိုဖတ်ဖို့တော့မဟုတ်ဘူးဒီယနဲ့ယံနဲ့ဣစကာနဲ့တွဲထားတာပါဒါကြောင့်မို့ဒီနှစ်ပုတ်တွဲထားတာကို ထင်ရှားအောင်ဆိုပြီးတော့ရတဲ့စကားတက်ကြမှုနီတမဟိတော်ဒီလိုရွတ်မယ်ဆိုရင်လည်းပဲဒါရွတ်နိုင်ပါလေဒါမိမိတို့ကြိုက်တယ်လို့ပဲနာတေနဓမ္မေနသမတ္ထိဂိဉ္စီအဲ့တော့ဂိဉ္စီမှာလုံးကြီးတင်အောင်ညရှိတဲ့အတွက်ကြောင့်ဒီညကသေးသေးတင်ထုံးမှုနတ်တသဘောမျိုးအတန်မျိုးဖြစ်သွားပြီးတော့ဂိဉ္စီလို့ဒီလိုထပ်ဣဒံပိဓမ္မေရတနံပဏိတံတေတေနသစ္စေနသူဝဋ္ထိဟောတု ယံဗုဒ္ဓတစ်ထောဒါသမင်းကြီးနဲ့ထောင်းအောင်ပဲဆင်းတဲ့အတွက်ကြောင့်မို့ပေထောလို့မထွက်ခဲ့နဲ့တစ်ထောလို့ထွက်ပရိဝဏယီသူစိန်အခုဒီကြီးနေပြတဲ့ရေးတဲ့ဆရာတော်ရဲ့ဘွဲ့ကဥဝါတိထအဲဒါဥဝါတိထလို့တချို့ကအဲအတန်ထွက်ထွက်နေကြပါတယ်ဒီထောင်ပဲအချိတ်ပါတဲ့အတွက်ကြောင့်မို့တန်တွင်ကြီးထောင်ပဲအဆင့်ဖြစ်တော့ကိုအေနဲ့တတ်တတ်နဲ့ဆိုတော့အစ်လိုပဲအတန်ထွက်ပါတယ်ဒါကယံဗုဒ္ဓတိထောပရိဝဏယီသူစိန် တမာတိမာနန္တရိကိညမာဟုတမာတိနာတေနတမောနဝိသတိဣဒံပိဓမ္မေရတနံပဏိတံဣတိနသစ္စေနသူဝတိဟောတုယေပုဂ္ဂလာအဋ္ဌတတံပတ္တထာအဲဒီပတ္တထာဆိုတဲ့ပုံမှာလဲပတ္တထာလို့လဲရွတ်တာဥစဉ်လို့ကြားကြနေပါတယ်အဲတော့အဲ့လိုပတ္တထာလို့ဖတ်တာတော့လွဲမှားတယ်လို့ပဲဆိုရမှာပတ္တထာလို့ဒီလိုဖတ်ရအောင် ဒီပဆိုတဲ့ပုံနဲ့တထပဲပြောကြပါစို့နော်တန်တတကနောက်ကတပဲသိတက်ပြီးတော့ပတ္တထာလို့ဒီလိုယုံကြည်တာရေပုဂ္ဂလာ အထတတံပတ္တထာသတ္တာရိဧဒာနိယုခာနိဟွန်တိတေဒက္ခိနေယသူကတတတာဝကဧတိတုဒိဏာနိမဟာဖလာနိဣဒံပိတံခေရတနံပဏိတံ ဧတေနသစ္စေနသူဝတိဟောတုရေတုတ်ပယုတ်တာတုတ်ပယုတ်တာလို့ရွတ်တာမကောင်းတုတ်ပယုတ်တာဒီမှာလည်းပဲပထမဆုံးပဆိုတဲ့ပုံနဲ့ယုတ်တာဆိုတဲ့ပုံတွဲလိုက်ပါတယ်အဲ့တော့ပယုတ်တာတွဲလိုက်တော့ပယုတ်တာဖြစ်သွားပယုတ်တာဖြစ်သွားပြီးတဲ့နောက်မှာတခါသူဆိုတဲ့ပုံကလေးနဲ့ထပ်တွဲလိုက်တော့တုတ်ပယုတ်တာတုတ်ပယုတ်တာလို့ဖတ်ရင်မလိုအပ်တဲ့အနဲ့ထွက်သွားနိုင်ပါတယ်နော်ဒီနေရာမှာ တုတ်ပယုတ်တာကောင်းစွာအားထုတ်ကုန်တော်လို့ဒီလိုနဲ့ရှိတာအဲကြည့်တုတ်ပယုတ်တာလို့ဖတ်လိုက်ရင်တုတ်ပတရာကပါဠိမှာဘန်းလို့သခေါ်လို့ဆိုတဲ့အ내ကိုဟောသွားတယ်အဲဘန်းသခေါ်နဲ့ရှင်တော့တဲ့မလိုအပ်တဲ့အ내ထွက်သွားနိုင်ပါတယ်ဒါကြောင့်မို့ရေတုတ်ပယုတ်တာနောက်ပုံမှန်လည်းပဲမနတာလို့လည်းပဲထွက်ပါတယ်မနတာလို့ဒီလိုလည်းတွဲပြီးတော့ထွက်ပါတယ်ဒါလည်းပဲမိမိတို့ကြိုက်တယ်လို့ပဲဒါဖတ်နိုင်တယ်လို့ပြောရမှာပါပဲ ဒီမနဆိုတဲ့ပုဂ္ဂါပါဠိဘာသာမှာတော့ကိုမနလို့ရှိပါတယ်မနလို့ရှိပြီးတော့မှနောက်ကပုဂ္ဂတဘာသာနဲ့ကြည့်မယ်ဆိုရင်တော့ကိုဒီပုဂ္ဂါမနတ်လို့ဒီလိုတအပတ်နဲ့မူရင်းပုဂ္ဂါဘာလို့မနတ်လို့တအပတ်နဲ့မူရင်းပုံတော်မှာအာလေးဆက်လိုက်ပြီးတော့ကိုမနတာလို့ဒီလိုဖြစ်သွားပါဒါကြောင့်လို့မူရင်းကြတဲ့တက္ကတအမူနဲ့ကြည့်ပြီးတော့ပြောမယ်ဆိုရင်တော့ကိုမနတာလို့ဒါဖတ်ရမယ်။ဟာပါဠိ ပါဠိတစ်ပါးတန်းလေးမှာတော့ကိုမနဘုံနောကဝိပတ်ကိုတာပြုထားတယ်ဆိုတဲ့အဓိပ္ပာယ်ဆိုတော့အဲ့ဒီလိုအဓိပ္ပာယ်နဲ့ဆိုတော့ကိုမနတာလို့ဒီလိုလက်ဖတ်ကြပါမယ်ကောင်းတာတော့မနတာလို့ဖတ်တာကဥဒ္ဓမောပိုကြိုက်ပါတယ်ဒန်ဖလီနာလာကြီးဟာထိုးဖြစ်တဲ့အတွက်ကြောင့်ဒန်ဖလီနာလို့ဒီလိုဖတ်ရပါတယ်တချို့လူတွေမှာလာကြီးဟာထိုးမပါဘဲနဲ့လည်းပဲရှိတတ်ပါတယ်မပါတဲ့လူကတော့ဟိုသူရင်းအနေနဲ့ပြောရရင်တော့သိမကောင်းဘူးလို့ဆိုချင်တယ် ဒါဆန်းကိုကြည့်ပြီးတော့ဆန်းကိုက်မကိုက်မှာဆိုလို့ဆိုပြီးတော့ဟာထိုးကိုဖြတ်ပြီးတော့ဒလီနာလို့ဒီလိုဆိုလဲဆိုကြပါတယ်ဘုရားလည်းပဲဒီဒါဟဒီလာကြီးဟာထိုးနဲ့ပတ်သက်ပြီးတော့ပြောစရာတွေအများကြီးရှိပါတယ်အခုဒီမှာလည်းပြောလို့မဖြစ်ပါဘူးဒီလာကြီးဟာထိုးနဲ့ပတ်သက်လို့ပါဠိဘာသာမှာအတော်တော်စိတ်ဝင်စားစရာကောင်းတဲ့အချက်ကလေးတွေရှိတယ်ဒါတော့ဒီမှာဥစ္စာမပြောသေးပါဘူးအဲ့တော့သူရှိတဲ့အတိုင်းပဲဒံဒိနာပဲဒါဖတ်ဖို့ပါပဲ မိကာမိနောဂေါတမသာသနာမိဒီမှာလည်းတောင်းပူတန်လေးကိုပြအောင်ထွက်နိုင်ရင်ပါပြီးတော့ကောင်းပါဦးဇင်းတို့မြန်မာဘာသာကဂေါတမဖတ်လိုက်ရင်ဂေါတမဆိုတာဓာတွေးတန်ထွက်ထွက်သွားပါတယ်မိကာမိနောဂေါတမသာသနာမိအနောက်ကမဟာထိုးရှိတဲ့အတွက်ကြောင့်မို့ဒီမကအစုဝင်ပြီးနော်ရအောင်နောက်ကဟကအစုလွတ်ပြီးပေါ့ဒီနှစ်ခုဆင့်ထားတဲ့အတွက်ကြောင့်မို့မတ္တတန်လည်းပါရမယ်မတန်လည်းပါရမယ်ဟတန်လည်းပါရမယ်ဆိုတော့ သာသနံမိလို့အဲ့ဒီလိုထွက်တယ်သာသနာမိလို့မထွက်ဘူးဟောဒါဥစဉ်တို့မြန်မာနိုင်ငံယူနီတမယိုးချလာတဲ့ယူနီကိုပြောတာနော်သာသနံမိလို့အဲ့ဒီလိုထွက်ပါတယ်တိပတ္တိပတ္တာအမတံဝိခေရှဒီတိုင်းပဲရပလက်နဲ့ဟနဲ့တွဲတဲ့အတွက်ကြောင့်ကိုရပလက်အတ္တံလည်းပါရမယ်ရပလက်တံလည်းပါရမယ်ဟတံလည်းပါရမယ်အဲ့ဒါဝိခေရှလို့မထွက်ဘဲနဲ့ဝိခေရှလို့ဒီလိုထွက်ပါတယ်ဒါအစင်အလာတမယိုးချနေရော လတ္တမုဒာနိဗ္ဗုတိန်ဘုံဇမာနာနိဗ္ဗုတိန်မှာတတိထားဖို့အရေးကြီးပါတယ်။များသောအားဖြင့်ဒီဥတဲ့နှုတ်တက်တတ်ကြပါတယ်။နိဗ္ဗုတိန်လို့နော်နိဗ္ဗုတိလို့နိဗ္ဗုတိန်လို့ဒီလိုနှုတ်တက်ကြပါတယ်။အမှန်ကတော့နိဗ္ဗုတိနော်နိဗ္ဗုတိန်လို့ဒီလိုဥအဲတချောင်းငယ်နဲ့ရှိရအောင်နှစ်ချောင်းငယ်နဲ့မရှိအောင်။ဒါကြောင့်မို့လတ္တမုဒာနိဗ္ဗုတိန်ဘုံဇမာနာဘုံဇမာနာလို့ဒါဖတ်အောင်ဘုံဇမာနာလို့မဖတ်ဘူး ပုံစကဟိုဓာတ်လို့ခေါ်ပါတယ်မာနကပစ္စည်းလို့ခေါ်ပါတယ်ဒီခုပေါင်းစပ်ထားဣဒံပိတံခေရတနံပဏိတံဧဒေနသစ္စေနသူဝတိဟောတုယထိန်ဓခီလောယထိန်တခီလောလို့မဖတ်ရအောင်အဲ့ဒီမှာယထာကတပုတ်ထားပါတော့အိန္ဒခီလဒီနှစ်ပုတ်တွဲထားတယ်အိန္ဒနဲ့ခီလနဲ့တွဲဒါကြောင့်မို့ယထိန်ဓခီလောလို့ဒီလိုဖတ်ရအောင်ယထိန်တခီလောလို့ဖတ်တော့ဟို ခွဲပြီးတော့ဖတ်တင်တာကိုတွဲဖတ်တာတမျိုးပေါ်လည်းတိတ်မကောင်းလာအောင်ယထိန်ထခီလောပထဝိတိတောပိယာတာကြီးဖြစ်တဲ့အတွက်ကြောင့်မို့ဟိုတောင်းကူတတန်မျိုးလိုပထဝိတိတောပိယာစတုဘိဝါတေဟိအတံပကံပိယောအဲ့ဒီမှာလည်းပဲအတံပကံပိယောလို့နှုတ်တက်တတ်ကြပါတယ်ဒါဥဒ္ဒနငယ်ငယ်တော့လည်းဒီလိုပဲကြက်ခဲ့တာပါဒီပဆိုတဲ့ပုံကလေးနဲ့နောက်ပုံနဲ့ ကံပိယောနဲ့ပနဲ့တွဲလိုက်ရင်ပကံပိယောလို့ဖြစ်တယ်ပြီးတော့မှတခါရှေ့ကတန်နဲ့တွဲလိုက်ရင်တံပကံပိယောတခါအနဲ့ထပ်တွဲလိုက်တော့မှအတံပကံပိယောဒါကိုရွတ်ကြည့်တာမှာနော်သတုတ်ပိဝါတိဟိအတံပကံပိယောခိုင်တခါယူမှာရွတ်ကြည့်အောင်သတုတ်ပိဝါတိအတံပကံပိယောဟုတ်ပြီဟုတ်တယ်ဟုတ်ပြီဟုတ်ပြီ ဟုတ်ပြီအဲ့လိုသုံးလေးငါးကရွတ်လိုက်ရင်နှုတ်တက်သွားတာပါနှုတ်တက်သွားရင်တော့ရွတ်လို့လွယ်သွားတာပါအဲ့လိုရွတ်တာပိုးပြီးတော့ကောင်းပါတယ်တထူပမံတထူပမံလို့လည်းပဲရွတ်တဲ့ပုဂ္ဂိုလ်ရွတ်ပါတယ်တထူပမံတပုရိတံဝဒာမိအဲ့ဒီမှာလည်းပဲတပုရိတလို့နှုတ်တက်တတ်ကြတယ်ဗမာစကားအနေနဲ့တပုရိတအပေါင်းသူတော်ကောင်းတို့ဆိုပြီးတော့အဲ့ဒီလိုနှုတ်တက်နေကြတော့ပါဠိဘာသာကလည်းတပုရိတလို့ဖတ်မိတတ်ပါတယ်အမှန်တော့တပုရိတလို့တချောင်းငယ်နဲ့မှဒါပါဠိအမှန်ပါ တထုပမံတပုရိတံဝဓာမိယောအရိယသစ္စာနိအဝိစ္ဆတဝေထိုးနဲ့စာလုံးတတ်တော့ကိုဟိုတောင်းမှုတတ်တံသဘောမျိုးပဲဖတ်တော့အဝိစ္ဆလို့ဆိုအဲဒီမှာတဝေထိုးမပါလဲအဝိစ္ဆပဲတဝေထိုးပါလဲအဝိစ္ဆပဲအဲဥစဉ်လို့မြန်မာမြန်မာနိုင်ငံပါဠိဖန်တီးရဒီညမှာတော့နည်းနည်းဘာပြောရပေါ့လေရောထွေးမှုရှိရင်ရောထွေးမှုရှိတော့ဥစဉ်လို့ရေးတဲ့ခါကျတော့အဲ့ဒါအလွန်သတိထားရပါတယ်တဝေထိုးပါတဲ့လားမပါသင့်ဘူးလားဆိုတာက ဒရာတက်တဲ့ပုဂ္ဂိုလ်တွေမှဒါဆုံးဖြတ်နိုင်ပါတယ်ဒရာမတက်ရင်တော့တွေထုတ်ပါမပါသိမှမလွယ်ဘူးအဝိစ္စပတ္တိဣဒံပိတံဂေရတနံပဏိတံဧတိနသစ္စေနသူဝတိဟောတုယေအရိယသစ္စာနိဝိဘာဝယန္တိခံဗီရပင်ညေန သူတေတိတာနိကိဉ္စာပိတေဟွန်တိဘုတံပမတ္တာဒီမှာပမတ္တာလို့ထွက်တယ်နော် အဲရှေ့ကအလေးထည့်လိုက်ရင်ဒါအပ္ပမတ္တာဖြစ်တာပဲဒါကြောင့်မို့ပမတ္တာအပ္ပမတ္တာလို့မဖတ်ဘဲနဲ့အပ္ပမတ္တာလို့ဖတ်ပါစားဒီလိုပုံမျိုးနဲ့ညှိနှိုင်းပြီးတော့ပြောတာပါကိသပိတေဟွန်တိဘုဒံပမတ္တာနတေဘဝံအထမမာတိယံတိအထမလို့ဖတ်ရအောင်ဣဒံပိတံခေရတနံပဏိတံဧတေနသစ္စေနသူဝဋ္ဌိဟောတုတဟာဝတ္တဒတနတံပဒါယ တယတုဓမ္မာဇဟိတံဘဝန္တိနော်ဇဟိတာလို့တခါလဲဖတ်ဇဟိတာလို့မဖတ်ဘူးဇဟိတံဘဝန္တိတက်ကာယဒိဋ္ဌိဝိစီကိစီတင်စတိလပတံဝါပိယဒဋ္ဌိကိဉ္စီဒီညမှာလည်းပဲယဒဋ္ဌိလို့လည်းဖတ်ချင်ရင်ဖတ်နိုင်ပါတယ်။ဒါတက်ကာယဒိဋ္ဌိမှာတချို့မှာလည်းဒိဋ္ဌိလို့ရှိရင်လည်းရှိပါလိမ့်မယ်။ဒါကတော့ ဆန်းဆန်းသဘောလိုက်ပြီးတော့ဒိဋ္ဌိလို့ဟိုလုံးညစ်တဲ့ဆံခတ်နဲ့လောက်ထားတယ်အဲသူ့မူမူမူရင်းပုဂ္ဂိုလ်တော့ဒိဋ္ဌိပါပဲဒီနေရာမှာကာယံဗမာလိုပြောရင်တော့ကာယံငဲ့တာပေါ့လေဒီမှာတော့ဆန်းကိုငဲ့ပြီးတော့ဒိဋ္ဌိလို့ဤနဲ့လောက်ထားပါတယ်ပိလပတံဝါပိယဒတိကိဉ္စီစတုဟပါယေဟိစဝိပမုတ်တော်ဒီနေရာမှာဟိုစတုဟပါယေဟိစလို့ပဲနှုတ်တက်တာများပါတယ်သို့တော်လည်းပဲ စဉ်းစားကြည့်တဲ့အခါကျတော့ကိုစတူရှိအပါယေရှိလို့ဒီနှစ်ပုဂ္ဂိုလ်တွဲတာအဲ့တော့အပါယဆိုတဲ့ပုဂ္ဂိုလ်ဦးဇင်းတို့အနေနဲ့အပါယလို့ဘယ်တော့မှမဖတ်ဘူးเนาะအပယ်လေးပုံဆိုတဲ့အပါယအဲ့တော့ဟိနဲ့တွဲလိုက်တဲ့အခါမှာဟိကလုံးကြီးတယ်လေးကပြုတ်ကျေသွားပြီးတော့ကိုဟကအနဲ့သွားတွဲပါတယ်အဲ့တော့စတူဟပါယေဟိလို့ဖတ်မှဒါပို့ပြီးတော့အာစီစီစနစ်ကြရတယ်ပေါ့စတူဟပါယေဟိလို့ဖတ်တော့ဟိုအပါယေဟိလို့ မဖတ်တန်နဲ့ဆိုတော့ဒါကအရှင်းတော့မညီတယ်လို့ဖြစ်နေတယ်သို့တော်လည်းပဲဒါလည်းပဲနေရာတကမှာဒီလိုလုပ်လို့ရမလားဆိုတော့မရတဲ့နေရာလဲတော်ကြကြတွေ့အောင်မှာပါ။နောက်ပါဠိဖတ်တာမှန်မှန်ပြောရတာသိမလွယ်ဘူး။ဒါတချို့နားထောင်တဲ့ပုဂ္ဂိုလ်တွေအနေနဲ့အားမရတာလည်းရှိချင်းရှိမယ်။ဘုန်းကြီးကလည်းပြောလိုက်တာဟိုလိုလည်းရဒီလိုလည်းရတယ်မရေရာသေးကြီးပဲလို့ဒီလိုလည်းပဲထင်ရင်ထင်လိုက်မယ်။နောက်တချို့ကတော့ဒါဆိုဒါမှကြိုက်တာ哦။အဲဦးဇင်းကဒီလိုကိုမပြောနိုင်တော့ဘူး။မနေ့ကပြောခဲ့တဲ့အတိုင်းပဲပါဠိဘာသာက ဟိုအမိဘာသာအနေနဲ့သုံးဆွဲတဲ့လူမျိုးကမရှိတော့ဘူးဖြစ်နေတော့အတိအကျဥစ္စာလုံးမပြောနိုင်တော့ဒါကြောင့်မို့ဟိုလိုလဲဖြစ်တင်ပါတယ်ဒီလိုလဲဖြစ်တင်ပါတယ်လို့ဒီလိုပဲပြောရပါတယ်သစ္စာပိဌာနာနိအပပကာတုံအဲ့ဒီမှာလည်းပဲဟိုပြည်ကြီးလေးတရားပြည့်ဆရာတော်ရှင်ဝါသစ္စာဘိဝံသားကတော့ကိုသစာပိဌာနာနိဆိုတာကိုကြိုက်ပါတယ်အဲ့တော့စာလုံးတစ်လုံးနဲ့ရှိရင်သစာပိဌာနာနိလို့ဒီလိုပဲပြောပါတယ်စာလုံးနှလုံးရှိရင် စစ္စာပိဌာနာနိအပပကာတုံဒီနေရာမှာဌာနကထောင်းပဲတလုံးနဲ့ပါနော်တာတလုံးနဲ့ဆင်းနေထောင်းပဲမဟုတ်တဲ့အတွက်ကြောင့်မို့စစ္စာပိဌာနာနိလို့ဒီလိုပဲပြောပါဣဒံပိတံဂေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုကိဉ္စာပိတောကမ္မကရောတိပါပကံကာယေနဝါစာဥဒစေတတာဝါဒီမှာလည်းပဲစေတတာဝါလို့ရွတ်တဲ့ ရွတ်တာလည်းရှိပါတယ်စေတတာဝါလို့ရွတ်တာလည်းရှိပါတယ်ဒါခုနပြောခဲ့တဲ့မနတာနဲ့အတူတူပါပဲဒီစေတဆိုတဲ့ပုဂ္ဂါပါဠိမှာတော့ကိုစေတပဲရှိပါတယ်အဲပါကဝိပတ်လို့ဒီလိုယူဆပြီးတော့စေတတာလို့ဒီလိုလည်းဖတ်ပါတယ်တက္ကတနဲ့ကြည့်မယ်ဆိုရင်တော့တက္ကတမှာကစေတလို့တအတက်ကလေးနဲ့ရှိပါတယ်အဲတော့တကပုတ်ထဲပါပါတယ်ပြီးတော့မှအာဝိပတ်နဲ့တွဲပြီးတော့စေတတာလို့ဒီလိုဖြစ်သွားပါတယ်အဲနှမျိုးမိမိကြိုက်တယ်လို့ဖတ်ပါတယ် အဘဗ္ဗသောတတ္တပဋိစ္စဒါယပဋိစ္ဆာရာယမဟုတ်နော်ပဋိစ္စဒါယအဘဗ္ဗတာဒိဋ္ဌပတ္တဝုဒ္ဓဣဒံပိတံခေရတနံပဏိတံဣဒေနသစ္စေနသူဝတိဟောတုဝနပကုံပေပကုံပေလို့ဝနပကုံပေလို့မဖတ်ခင်နဲ့ဝနပကုံပေဝနနဲ့ပကုံပဆိုပုံနဲ့တွဲပါတယ်အဲဒီပကုံပမှာလည်းပဲပနဲ့ကုံပနဲ့တွဲတာမှန်ပါတယ်တိုးတော့ပကိုဖြတ်ပြီးတော့ဖတ်တဲ့ အာမဖတ်ရဘူးဆိုတော့တရဏနေတိဆရာတော်ရဲ့အဆုံးအမအတိုင်းပေါ့လေဝဏ္ဏပကုံပေးလို့မဖတ်ဘဲနဲ့ဝဏ္ဏပကုံပေးယထဖုတ်တိတက်ကြီးဂိမာနမာတိပထမတမိန်ဂိမေအဲဂိမဂိမေတို့မှာဒီမနဲ့ဟနဲ့ဆက်နေတဲ့ကြောင့်မတတန်လည်းပါတယ်မတန်လည်းပါတယ်ဟတန်လည်းပါဂိမာနအဲစာရေးတဲ့နေရာနဲ့ပတ်သက်ပြီးတော့ပြောလိုက်ဦးမယ် ဟိုဂိမန္တဆိုပြီးတော့ရေးလေးရှိကြတယ်အခုဟိုပါဠိမတတ်တဲ့ပုဂ္ဂိုလ်တွေပေါ့လေဆောင်းတွင်းကိုပြောချင်ရင်ဂိမန္တဥရုဆိုပြီးတော့အမှန်ကပါဠိမှာဂိမန္တဆိုတဲ့ပုဂ္ဂိုလ်ရှိကိုမရှိဘူးဝတ္တန္တရှိတယ်နော်ဝတ္တန္တရှိတယ်ဟိုပြီးတော့ဝတ္တာနာလို့ဒီလိုလဲရှိတယ်ဟိမန္တလို့ရှိတယ်အဲဂိမန္တလို့မရှိဘူးအဲ့တော့ဟိမန္တတို့ဝတ္တန္တတို့ကိုကြည့်ပြီးတော့ဂိမန္တဂိမန္တနဲ့စာရေးနေကြတာတွေဥစဉ်တို့တွေ့ရပါတယ် မှန်တော့ဂိမန္တလို့တက်ရိုက်မရှိပါဘူးဂိမာနလို့လည်းရှိတယ်ဂိမှရှိတယ်ဂိမာနရှိပါတယ်ဂိမာနမာတိပထမတမိန်ဂိမေတထူပမံဒီနေရာမှာလည်းပဲတထူပမံလို့လည်းတချို့ရွတ်ပါတယ်တထူပမံဓမ္မဝရံအဓိတယိဒီနေရာမှာအကအပူလာထားတဲ့အခါဖြစ်လို့အဓိတယိလို့မဖာပဲနဲ့အဓိတယိလို့ဖာရင်ပိုကောင်းပါတယ်နိဗ္ဗာနဂာမိန်ပရမဟိတာယ ဣဒံပိဗုဒ္ဓေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုဝရောဝရိညူဝရဒောဝရာဟရောအဲဝရဒောလို့ပုံမျိုးကြတော့ဝရဒောလို့ဖတ်ရတာတဲ့ဝရဒောလို့ဖတ်တာပို့ပြီးတော့အနဲ့လက်ထင်တယ်နားထောင်လို့လည်းကောင်းတယ်ဒါကြောင့်သုံးလုံးဖြစ်ပြီမလို့ဥစဉ်လို့ဒါကြတော့ဝရဒောလို့ပဲဖတ်ပါဝရကဆုနော်ဒောကပေးတတ်တာပေါ့အဲဒါဝရဒောဆိုဆုဆုကိုပေးတတ်တော့အတုံးမြတ်တော်တရားကိုပေးတတ်တော်လို့ဒီလိုလေးပဲထွက်တယ်ဝရဒောဝရာဟရော အနုတ္တရောဓမ္မဝရံအဓိပယိဣဒံပိဗုဒ္ဓေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုခီနံပုရာဏံနဝနတ္ထိတံဘဝံအမှန်ကနတ္ထိနဲ့တံဘဝံဟာတွဲပြီးနေရဘုရားကကဘာကြီးရိုက်တဲ့စာအုပ်မှာတော့နည်းနည်းလေးကွဲနေတယ်ကြားလက်နေတယ်နတ္ထိနဲ့တံဘဝံကိုတွဲပြီးတော့ထားခါကဖွင့်ထားပါတယ်အဲရွရင်လည်းခတ်ခတ်တွဲတွဲလေးရွအောင်ခီနံပုရာဏံနဝနတ္ထိတံဘဝံ ဝိရတစိတ်တာယတိကေဘဝတမိန်အတ္တန်လေးပါအောင်ပါဘဝတမိန်တေခိနဘီဇာအဝိရုံဟိသန္တာဒီညမှာနောက်ကလာကြီးဟာထိုးနေရှိတော့ကိုခုနပြောခဲ့တယ်လို့ပဲပန်လင်ကဖန်နီးမျိုးတိုင်းပဲဒီမှာလည်းပဲလာကြီးကိုဟိုပိပိတင်တန်သုံးဖို့နတ်တတန်မျိုးရှိတယ်ဆိုပြီးတော့ဟိုနှစ်ချောင်းငယ်နဲ့ရှိတာကိုဟိုမပြုတ်တော့ဘဲနဲ့ပေါ့လေခရူးမဆိုင်တော့ဘဲနဲ့ အဝိရုံလှိဆန္ဒာလို့ဒီလိုဖာယုထုံးတာရှိပါတယ်ဒေခိနဘီဇာအဝိရုံလှိဆန္ဒာနိဗ္ဗန္တိဒီရာယထာယံပတိဘောတချို့မှာထသင်တို့မှာရေးချမပါတတ်ပါဘူးเนาะအဲ့ဒါလည်းပဲမမှားပါဘူးဒါအဲ့ဒီရေးချမပါတာကဆန်းနဲ့ပုံတောင်ကြိုက်ပါတယ်နိဗ္ဗန္တိဒီရာယထယံပတိဘောအဲ့ဒီလိုဖတ်ရအောင်ဟို ကဘာအေးရရိုက်တဲ့စာအုပ်မှာတော့ကိုနိဗ္ဗာန်တိဒီရာယထာယံပတိဘောလို့ဒီလိုရှိပါတယ်။နှမျိုးလုံးမဲ့လားကိုကြက်တဲ့စာအုပ်တိုင်းတာရုပ်ဖို့ပါဣဒံတိတံဂေရတနံပဏိတံဧတေနသစ္စေနသူဝတိဟောတုယာနိဒဘူတာနိတမာဂတာနိဘုံမာနိဝါယာနိဝအန္တလိခေတထာဂတံဒေဝမနုဿာပူဇိတံဗုဒ္ဓံနမတ္တာမနမတ္တာမလို့မဖတ်ရအောင်နော် အဲ့ဒါလည်းပဲအတော်တတိထားဖို့ကောင်းတယ်ဟိုနမတ္တာမလို့လူတွေတဲ့ရွတ်မှအ내ကောင်းပါတယ်နမတ္တာမလို့ရွတ်လိုက်တော့ကိုနာကဟိုမဟုတ်ဆိုတဲ့အ내ထွက်တဲ့အဓိပ္ပာယ်မျိုးလိုဖြစ်တတ်ပါတယ်ဒါကြောင့်မို့ဗုဒ္ဓံနမတ္တာမသူဝတိဟောတုလို့ဒီလိုအတန်ထွက်ရမှာဒီဒုက္ခထာတော့တခါကြီးတို့ဉာဏ်ကြီးရွတ်ရွတ်ကြည့်ပါအောင်နော်သမာဂတာနိယအန္တလိခိယနမတ္တာမယအဲ့ဒါလေးတွေပါပြည့်စုံပြီးတော့အကန်ရွတ်ကြ ယာနိဒဗုဒာမိသမာဂတာမိဘုံမာနိဝါယာနိဝါအန္တလိကေတထာဂတံဒေဝမနုဿပူဇိတံဗုဒ္ဓံနမတ္တာမသူဟိရှိဟောတုယာနိဒဗုဒာနိသမာဂတာမိဘုံမာနိဝါယာနိဝါအန္တလိကေတထာဂတံဒေဝမနုဿပူဇိတံ ဓမ္မံနမတာမတုဝတိဟောတုယာနိရဥဒါနိသမာဂတာနိဘုံမာနိဝါယာနိဝါအန္တလိကေတထာဂတံဒေဝမနုဿပုစိတံတံဃံနမတာမတုဝတိဟောတုဟုတ်ပြီနော်။အယရဏတို့ကုံတော့ပါပြီ။